ရားပွဲစကြပါစို့1356ခုမောဥဒုတော်တလင်းလာပြေကျော်၂ရက်နေ့ရန်ကုန်မြို့မဟာသုသာရဏရိတ်တာတတိပဋ္ဌာန်ဝိပဿနာတရားအလုံးအာထုတ်နေကြတဲ့ယဟန်ရှင်လူယောဂီသူတော်စင်တို့အားဘုန်းကြီးဒီနေ့ဟောကြားမဲ့တရားတော်က ဓမ္မစကဗောဓနာတုတ်တံဒုတိယပိုင်းဖြစ်တယ်တရားနာပိဋကများနဲ့အတူဘုန်းကြီးတို့ အတူတကဝနမောတတ္တသုံးချိန်ရွတ်ဆိုပြီးတော့တရားပွဲဖွင့်ကြပါစို့နမောတတ္တဘဂဝါတောဟရဟတောသမ္မာသမ္ဗုဒ္ဓသာနမောတတ္တဘဂဝါတော အရဟတောသမ္မာသမ္ဗုဒ္ဓကနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာဒါဘုန်းကြီးတို့သမအတန်နဲ့ရှိခိုးတဲ့နမောတတ္တကမ္ဘာနိုင်ငံများမှာရှိကြတဲ့ဗုဒ္ဓဘာသာဝင်တွေနော်ရှိခိုးတဲ့အတန်ကတော့နမောတသ ဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓဆာတို့ရိုးရှိခိုးကြဘယ်လိုမဟာစီပြည်ဆိုင်ရာဗုဒ္ဓသာသနာပြုတန်တန်းကြောင်းသောတာကဘာအေအဲကရာယုဘုရားလမ်းနဲ့မြောက်ကလာပါလမ်းဆုံးတရားလေးလမ်းဆုံးလို့လည်းခေါ်တယ်အဲဒီမှာဖွင့်ထားတယ်အဲဒီကြောင့်ကသင်္ထန်သားတွေယဟန်တော်တွေပေါ့လေမြမယဟန်တော်အခု 73ပါးလောက်အဲဆွတ်ရဟန်းအဲတပါးပေါ့နော်အဲတောင်ကိုရီးယားအဲဒီဂျာမနီနိုင်ငံသားများလည်းရှိပါတယ်အဲဒီကြောင့်မှပင်ပန်းစပြီဆိုလို့ရှိရင်ဖြင့် veneration to him the most exalted the purifying the supremely enlightened buddha အဲလိုဖွင့်ပါတယ်နမောတတ္တပါပဲ အဖေတို့ညောင်ငယ်ရိပ်သာမှာလည်းပဲအဲတင်တန်းဖွင့်ထားပါနေ့စဉ်တနာရီကညနေ၄နာရီထိအဲ့တင်တန်းလည်းအင်္ဂလိပ်စာတင်တန်းပါပဲတနင်္လာညနဲ့ဗုဒ္ဓညမှာတော့ခွန်ကြီးအဲ့ဒါဂျပန်စကားပြောတင်တန်းဖွင့်ထားတယ်နိုင်ငံသားဒါနာပြုနိုင်ရေးအတွက်ပေါ့ အဲ့မှာလဲနမောတတ္တကိုစတန်စကားရောတင်တန်းကတော့ဝတ္တရှိဝအာရကန်တေအာရီဆိုကြည့်ခကုရှိရတဲ့အာရူခန္ဓုဆောဆောအိုရာယအာဟာယဣတရှိမတ်ဆိုပြီးတော့နမောတသဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသဆိုတာရဲ့ဘုရားရှိခိုးပါပဲဒီနေ့ပါဠိလိုဘုရားရှိခိုးအင်္ဂလိပ်လိုဘုရားရှိခိုးဂျပန်လိုဘုရားရှိခိုး အခုမြန်မာပြန်ဘုရားရှိခိုးဆိုကြအောင်စို့ပူဇော်တိုက်စွာမိယအရဟံသမ္မာသမ္ဗုဒ္ဓပိယသစ္ဆံနမောတသဥချာအမံမညုကျိုးရှိခိုးမြတ်ပူဇံ ပူဇော်တိုက်စွာညီယအရဟံသမ္မာသမ္ဗုဒ္ဓတိယသစ္ဆံနမောတသာဥချာအမှန်မံရပြုရှိခိုးမြတ်ပူဇံပူဇော်တိုက်စွာညီယအရဟံ သမ္မာသမ္ဗုဒ္ဓတိယသစ္ဆံနမောတတဥချာအမံမညကျိုးရှိခိုးမြတ်ပူဇံဒါကမြန်မာဘုရားရှိခိုးမြန်မာဗန်ဘုရားရှိခိုးပြီးတဲ့အခါကျတော့ဘုန်းကြီးတို့ဟောနေတဲ့ဓမ္မစက္ကဗုဒ္ဓနာသုတ်တံဒုတိယပိုင်းဟောကြပါစို့ ဧကံဓမ္မဘောတမယအခါ၌သကဝါမြတ်စွာဘုရားသည်ပါရဏတိယံပါရဏတိမြို့အနိ၌ဣတိပတနေဣတိပတနာအမိယသောဣတိပတနေဘုရားပိစိကဗုဒ္ဓရိယာသူတော်စွာတို့ကောင်းကင်မှသက်ဆင်းတော်မူရာ ကောင်းကင်သို့တက်ကြွတော်မူရာဖြစ်သောကြောင့်ဣတိပတနာအမိယသော မိဂဒာယိသတို့အားဘေးမဲ့ပြေးရာဖြစ်သောကြောင့်မိဂဒာကိုမြည်သောမိဂဒာယိသတို့အားဘေးမဲ့ပြေးရာဖြစ်သောကြောင့်မိဂဒာကိုမြည်သောတော၌ဝိရာတိတည်င်းသုံးနေတော်မူပါ၏တတရာခောတို့သို့မြတ်စွာဘုရားရှင်ဘာရမတိပြည်နိဣတိပတနာအမိရတဲ့မိဂဒာုံတော်မှာတည်င်းသုံးမွေလျောနေတော်မူရာ အခါ၌ ပင်စဝကီ၅ပါးအစုရှိသောကြောင့်ပင်စဝကီအမည်ရှိသောဘိက္ခုယဟန်တို့ကိုဘိက္ခုကိုဏညာတတ္တိယဝပ္ပမနံအတ္တစီခေါ်တဲ့ယဟန်တို့ကိုအာမန္တေတိဒွေမေဘိက္ခုအန္တာပတ္တိစီဒေနာစဖြာတဲ့ဓမ္မစကြာတရားကိုမိန်ကြားတော်မူပါလေသတည်း ရင်မြတ်စွာဘုရားဓမ္မစကြာတရားဟောကြားတဲ့အချိန်ကမဟာတက္ကရာ103ခုနှစ်ဝါဆိုလပြည့်နေဝင်လအတွက်အချိန်ဖြစ်တယ်။ဘယ်မှာလဲဆိုတော့ဗာရာဏတိပြည်နိဣတိပတနာအမိရရမိကတဝန်တော်မှာဖြစ်တယ်။အဲ့ဒါလေးကိုလည်းပဲကြပြာနဲ့မှတ်တမ်းတင်ကြပါအောင်စို့။103ခု103ခုယတုသာယာ တရားသုံးခုယတုသာယဝါစုလပြည့်စနေနေ့မှာဝါစုလပြည့်စနေနေ့မှာမိဂဓာတောပါမောညခာမိဂဓာတောပါမောညခာဓမ္မဆက် မိတ်မြတ်စဥစွာဓမ္မစက်မိတ်မြတ်စဥစွာတရားသုံးခုယတုတာယာဝါကုလပြေစနေနေ့မှာမိဂရာတောတာမောညာခာဓမ္မစမိန်ရွယ်စာဥစွာ အဲ့ဒါကိုမူရလေဒီဆရာတော်ဘုရားကြီးကဖျားဖြစ်ခာမိကတာတို့စကြာရွှေဘွားဖြန့်စီသွား၍ငါဘဝကီဆုံးအငင်းနဲ့မိတ်တောင်းတိုက်အပေါင်းမှခါညောင်းကလာနတ်မြမအာဝါသူလာပြည့်စနေနေ့ဝဲကျွကျွလျံတဲ့ဓမ္မစက်ကို မင်းရဲ့ထွေပြဟောဖို့ကြသည်တရားလက်စီရွန်တဲ့ကိုလို့ယေရှုရှင်မောရလည်းဒီဆရာတော်ဘုရားကြီးကခုနှစ်နှစ်ဘုရားရှိခိုးကြပြစီထားပါတယ်အဲ့ဒီတော့မြတ်စွာဘုရားဓမ္မစကြာတရားဟောကြားတော်မူတာကတော့ဒွေမေဘိခွေအန္တာပပိစီတေနာနာသေဝိတာပါကတမေတွေယောသာယံကာမေတုကာမဒုက္ခံလိကာနုယောကော ဟိနောကမ္မောပောတုဇနိကောနာရိယောနတ္ထသံဟိတောယောစာယံအတ္တကိလမထနုယောခောဒုက္ခနာရိယောနတ္ထသံဟိတောဘိက္ခုယံတို့တံ္ဍရာဟိလမြေကိုမျှော်တွေ့ရှုညာจิตตယဟံများတို့တပ္ပစီတေနာအတိကင်းပြအငိမ့်တနိဗ္ဗာန်ကိုလိုလား၍ယဟံပြုထားတဲ့ပုဂ္ဂိုလ်တွေဟာ အသေးကင်းပြအငိမ့်တနိဗ္ဗာန်ဝင်လို့သည့်သူတော်စင်ယောဂီပုဂ္ဂိုလ်သည်ဒွေမီအန္တာဤအဖို့အစွန်းနှစ်ပါးတို့ကိုနတ်တိတပါမမီဝဲအကောကတမေတိတရားယောဂီတို့ယဟန်တို့မမီဝဲအပ်တဲ့အဖို့အစွန်းနှစ်ပါးတို့ဟူမူကာမေတု လူကျင်နှစ်တဲ့ဖွယ်အာယုံကာမကုံဝတ္ထုတို့၌ကာမဒုက္ခလိကာနုယောကိုနှစ်တဲ့တာရလည်းရဲ့ချမ်းသာသည့်ကာမဒုက္ခကိုအာထုတ်ခြင်းဖြစ်စေခြင်းခံစားခြင်းဟုသောရောစအယံအန်တော်အကျဉ်အဖို့အစွန်းသည်လေဟိနောရုံညာ၏ကမ္မောရတုရာသာမြို့သူမျိုးသားတို့၏အလေးအလာအကျင့်ဥစ္စာဖြစ်၏ ဘောဓဇနိကောပုထုဇဉ်လူများစုတို့၏အလိအလာခြင်းဥစ္စာဖြစ်၏အနရိယအရိယသူများတို့၏အကျင့်များမဟုတ်ပေဝါမစင်ကြမကောင်းမြတ်ပေအနတ္တတန်ဟိတောမိမိတို့လူလာအသည်အကျိုးစီးပွားအစင်နဲ့မဆဆိုင်ပေသောတာထုကာမဒုက္ခလိကနုယောဂာကျင့်ဒီလေမမီဝဲသင်သောအဖို့ဆုံးတပါ ဖြစ်ပါစေတည်းအတ္တကိရမထာနုယောကောမိမိကိုယ်ကိုပင်ပန်းအောင် အာထုတ်ပြုလုပ်ခြင်းဟူသောယောဂအယံအန္တအကျင့်အဖို့သွန်တိလိဒုက္ခဆင်းရဲယုံများလာဖြစ်၍ဆင်းရဲလာသည်အနာရိယအရိယပညာတို့၏ဥစ္စာမဟုတ်ဝါစင်ကြယ်ကောင်းမြတ်သော အကျင့်မဟုတ်ပေ အနာတတန်တော်မိမိတို့လိုလားအပ်သည့်အကျိုးစီးပွားအဖြစ်နဲ့လည်းမသက်ဆိုင်ပေသောကထိုအတ္တကိလမထာနုယောကသီလိမမီဝဲအသောအဖို့ဆွန်းတပါဖြစ်ပါပေသတည်းဣတိခောတကလေဥပောအံတေနုပကမမစ္စည်းမာပฏิပဒါတထာဂတိနာပိတံဗုဒ္ဓ သကုကရဏီညာနာကရဏီဥပသမယပညာယသံဗုဒ္ဓယနိဗ္ဗာနာယသံဝတ္တတိဘိက္ခယနုဗမ္မာရင်းလမ်းမြေကိုမျောပြရှုညာဖြစ်တတ်သည်ခြေတမီတို့ဧတေကောဥပအန္တေယခုပြောပြခဲ့သောအဖို့အစွန်းနှစ်ပါးတို့ကိုအနုပါကမ္မမကရမှု၍တထာဂတိနာအတင်တို့ဆရာငါဖရာသည်မေဇိမာပฏิပဒါအလေလံအကျင့်ကိုသည်သံဗုဒ္ဓထိုးတွင်၍သိအပ်ခဲ့ပေသည် အာဘိသမ္ဗုဒ္ဓထိုးထွေယတိတော်မူအပ်ခဲ့သောမဇ္ဈိမာပฏิပဒါအလယ်လောင်းအကျင့်သည်သကုကရဏီပညာလက်ဒီကိုလည်းပြုတတ်ဖြစ်စေတတ်၏ဉာဏကရဏီအတိဉာဏ်ကိုလည်းပြုတတ်ဖြစ်စေတတ်၏ဥပသမယတံဝတ္တတိကိလေသာငြိယလိုငါလည်းဖြစ်ပေ၏အဘိညာယတံဝတ္တတိထိုးသောဉာဏ်ဖြင့်သိရန်လိုငါလည်းဖြစ်ပေ၏တမောဒါယတံဝတ္တတိထိုးထွေ၍သိရန်လိုငါလည်းဖြစ်ပေ၏နိဗ္ဗာန်ယတံဝတ္တတိနိဗ္ဗာန်မျက်မှောက်ပြုရန်အလိုငါလည်းဖြစ်ပေ၏ ဝါသေကတိမြင့်ရာအလိုဟာလည်းဖြစ်ပါပေတော်တည်းကတမသသာဘိကဝေမဇ္ဈိမာပฏิပဒာတထာဂတိနာအဘိသမုဒ္ဒါသကုကရဏိညာနာကရဏီဥပါဒမာယပညာယသမောဒာယနိဗ္ဗာနယသံဝတ္တတိအယမေဝါရိယောထင်းကြီးကောမေကော တေယတိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယာမောသမ္မာတတိသမ္မာသမာဓိအယံခောတာဘေကဝေမစ္စည်းမာပฏิပဒာတထာဂတိနာပိသမုဒ္ဓါသကုကရဏိညာနာကရဏိဥပသမယပေညာယသံဗုဒ္ဓါယနိဗ္ဗာနယသဝတတိဘိခွေယံတို့တန္တရာဘိလာနိယေကိုမျောတွေ့ရှုညာจิตတတိခြေတမိတို့တထာဂတိနာ သင်တို့ဆရာငါဘုရားသည်ဘိတံဗုဒ္ဓထိုးပင်ဣတိတော်မူခဲ့ပြီးဆိုသောသကုကရဏီညာနာကရဏီပညာမျက်စိနဲ့အတိညာကိုပြုတတ်ဖြစ်စေတတ်သည်ဟုဆိုသောဥပသမယပညာယသံမောတယနိဗ္ဗာနယသံဝတ္တတိကိလေသာငြိမ်းရန်အထုတိယံထိုးတွင်ယတိယံနိဗ္ဗာန်မျက်မှောက်ပြုရန်အလို့ငါဖြစ်သည်ဟုဆိုသော သာမတိမာပฏิပဒါထောအလလံအကျင့်သည်ကတမသအပေပါနီအထင်ကြီးကောအင်္ဂါ၈ပါးရှိသောအယမဝရိယမကောဤအရိယာမပင်သည်တရားတိတောင်းရင်အရိယာမကဘာဘယ်ဟာလဲဆိုရင်ဓမ္မဒိဋ္ဌိမှန်စွာမြင်ခြင်းဓမ္မသင်္ကပ္ပမှန်စွာကြံခြင်းဓမ္မဝါစာမှန်စွာပြောခြင်းဓမ္မကမ္မန္တောမှန်စွာ ပြုလုပ်ခြင်းဓမ္မအာဇီဝမှန်စွာအသက်မွေးခြင်းဓမ္မဝါယမောမှန်စွာအထုတ်ခြင်းဓမ္မသတိမှန်စွာအမှတ်ရခြင်းဓမ္မသမာဓိမှန်စွာကုသိုက်တည်ကြည်ခြင်းပေဒီဘိက္ခယံတို့တန္တရာဘိလာမီယေကိုမြောတွေ့ရှုညာจิตတတိจิตမိတို့တထာဂတိနာအဘိဓမ္မုဒ္ဒတင်တို့ဆရာငါဖရာထိုးတွင်ဤတိတော်မူအခဲ့ပြည်သည်ဟုဆိုသော သကုကရဏိညာနာကရဏီပညာမြတ်သည့်အတိညာကိုပြုတတ်သည်ဟုဆိုအပ်သောဥပါဒမာယအပညာယသံမောတယနိဗ္ဗာန်ယသံဝတ္တတိကိလေသာငြိမ်းဖို့ရာ အထုသိဖို့ရာထိုးထွင်းသိဖို့ရာနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ရာဟုဆိုအပ်သောဗာမိတိမပတိပတ္တထိုအလေလံအကျင့်သည် အယံခောဤဖောပြခဲ့သောအရိယာမဂ္ဂင်၈ပါးဖြစ်ပါပေတော်သတည်းဒါဒီနေ့ဟောကြားမဲ့ဓမ္မစကြာတရားတော်ပဲတဲ့မဂ္ဂင်၈ပါးသုံးအောင်ဟောမယ်လို့စဉ်းစားထားတယ် အဲ့ဒါကိုလည်းပဲဆောင်ပုတ်ဆိုကြအောင်လို့ကာမချမ်းသာသုံးဆောင်တန်ပေခွာရှောင်းရမည်ကာမချမ်းသာသုံးဆောင်တန်ပေခွာရှောင်းရမည်ဆိုပါ မသုံးဆောင်ပဲကိုငင်းစေဒါလဲရှောင်ရမည်မသုံးဆောင်ပဲကိုငင်းစေဒါလဲရှောင်ရမည်သုဘာ စွန်းနှစ်သွဲလမ်းမပဲအလေလမ်းမှန်သည်အစွန်းနှစ်သွဲလမ်းမပဲအလေလမ်းမှန်သည် ရားဟောတာယဟန်တော်တဲ့အသေးကင်းပြအငင်းတာခေါ်တဲ့အမတခေါ်တဲ့နိဗ္ဗာန်ကိုလိုချင်တဲ့ယဟန်ဆိုတာသူတော်ချင်းယောဂီပုဂ္ဂိုလ်ဆိုတာအာယုံအားကာမုံတရားတွေကိုလိုက်စားပြောမွေ့ပြီးတော့နေလို့ရှိရင်လည်းပဲအငိမ့်တာနိဗ္ဗာန်ကိုမရနိုင်ဘူး ကာမဂုဏ်တွေကိုခံစားဆန်စားခြင်းလို့ဆိုတဲ့ကာမတုခံလိကနုယောဂအစွန်းကိုလည်းရှောင်ရမယ်ပယ်ရမယ်တဲ့သာဒင်္ဂလောက်သာအိတ်ဒင်္ဂလောက်အေးပြီးတော့မဂ္ဂင်စိတ်တံကျင်လန်းမှန်နဲ့ကျင့်တင်ကျင့်တတ်တဲ့တရားတွေကိုကျင့်တာမဟုတ်ဖဲနဲ့ဘာနီလန်းမှမပါပဲနဲ့ကိုယ်ထရာကိုကျင့်တဲ့အနေနဲ့ခန္ဓာကိုယ်ကိုတတ်မြင်တတ်တဲ့ဆင်းအောင်ညှင်းဆဲတဲ့ အတ္တကိလမတာနိရောဂအစွန်းနဲ့အဲ့ဒီအစွန်းကိုလည်းရှောင်ရမယ်လို့ခရကဟောသူကိုယ်တိုင်တသိန်း၆တောင်းပူကြီးဘောင်းနဲ့မောင်းမမိတ်တန်၄တောင်းလုံးတရားခရက်သမ္မသုဘာသူရံပါဟုထွန်းပါပြောပြောင်းနတ်သုံးဆောင်ဝယ်ရွှေအောင်နှိုင်းစာမြတ်နတ်တမြတို့ပဒကင်္စနာဗိမာရွှေလဲမေသောနဲ့နဖောသက်ဝိညာဉ်နဲ့ရွှေတို့ခေတောစရွှေလက်တက်လည်း နန့်ရတိပြူတရားတို့လျင်ဆွတ်ယူပိုင်နေပွဲဆုံးခင်းလည်းရဲ့မင်းမင်းတို့ထီဘုံမီနီလာမရပြိုင်ဖို့မရင်သေးတော်ကို73နှစ်များအာရရှင်ပြောခံစားတော်မူခဲ့တော်လည်းပဲဒါချမ်းသာစေချမ်းသာမှာမဟုတ်ဘူးဒီကာမဒုက္ခလိကာနိရောဂအဆုံးကိုလိုက်မှားပြီးတော့နေဦးမဲနာမဲသေးမဲဘူးမဲ တူတဲ့ဥဒနာတဲ့နာတတိတဲ့သိတဲ့သံဃာတွေကမလွတ်နိုင်ဘူးဒါချမ်းသာခြင်းမဟုတ်ဘူးလို့ဆိုတာသိတဲ့အတွက်အဲ့ချိနှောစည်းစိမ်ကိုဘုရားအလောင်းကိုတိုင်မစွန့်ခဲ့ဘူးလားတရားရအောင်ကြည့်ရမယ်ဆိုတော့အသွေးတွေသားတွေခန်းချောက်ပြီးတော့ခန္ဓာကိုပင်မလာလို့ရှိရင်ပြန်ကိလေသာစိတ်တွေကင်းပြတ်သွားနိုင်တယ်လို့ယူဆတဲ့အဲ့ဒီခေတ်တုန်းကခေတ်သားနေတဲ့ကို ဆင်းအောင်ညွှန်ခဲ့တဲ့အတ္တကိလမတနုယောဂအကျင့်ဆိုတာဘုရားအလုံးကိုယ်တိုင်6နှစ်ပတ်လုံးကျင့်ခဲ့တယ်ဥရဝေလာတော်မှာအဲ့လိုကျင့်တော်လည်းရေပေါ်ရည်တင်အသက်တင်သေလူနိဗ္ဗာန်အထိကျင့်တာတောင်းမှတရားတို့မရတဲ့အတွက်ဒီလမ်းဟာလည်းမှားနေပြီဒီအစွန်းလည်းပဲရှောင်ရမယ်အစွန်းပဲလို့ဘုရားလောင်းကိုယ်တိုင်မဆုံးဖြတ်ခဲ့ဘူးလားအဲ့ဒီဟာကိုရှောင်ကျင်ပြီးတော့အာနာပါနသတိပဋ္ဌာန်နော်အစ ပြုပြီးတော့ဝိပဿနာတရားတွေကျင့်ပွားအားထုတ်တဲ့မှာဝရိပင်အောက်တွင်ဘုရားဖြစ်တော်မူခဲ့တယ်။မှန်လား။အဲဒီဝရိပင်အောက်တွင်ဘုရားဖြစ်အောင်ကျင့်ရတဲ့လမ်းစဉ်ဟာဘာလဲဆိုတော့မစ္စည်းမပฏิပဒါလမ်းစဉ်။ဘာလမ်းစဉ်လဲ။မစ္စည်းမပฏิပဒါလမ်းစဉ်ကဘာလဲဆိုတော့အယမေဝရိယောဒိင္ကောမေကောသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပော သမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇယောသမ္မာဝါယမောသမ္မာသတိသမ္မာသမာဓိမဂ္ဂင်ရှိပါမို့လားဆိုကြအောင်မေဇိမာပฏิပဒါဆိုတာမဂ္ဂင်ရှိပါအကျင့်တရားပါမေဇိမာပฏิပဒါဆိုတာ မဂ္ဂင်၈ပါးအကျင့်တရားပါအဲဒီလောက်ဆိုရင်တို့တရားနာပဲသားတွေအဲသိသွားပြီမဇ္ဈိမပရိပဒါအကျင့်ဆိုတာဘာလဲဟုတ်တယ်နော်ဟူးတလောကအဲဆိုကြပါစို့နိုင်ငံရေးဖြစ်တဲ့ကိမှာနိုင်ငံရေးသမားတွေခစားတယ်မဇ္ဈိမပရိပဒါလမ်းစဉ်ဘာလမ်းစဉ်လဲ သူတို့ပြောတဲ့မဇ္ဈိမပရိပဒါလမ်းစဉ်ကမရော်လွန်းမတင်းလွန်းနဲ့အဲလက်ဝဲဆိုတဲ့ကွန်မြူနစ်ဘက်ကိုလည်းမလိုက်တဲ့လက်ရာဆိုတဲ့အမေရိကန်ဘက်ကိုလည်းမလိုက်တဲ့လမ်းစဉ်လို့ဒီလိုဆိုတယ်ဟောသူတို့ပြောတာအခုဖះပြောတဲ့မဇ္ဈိမပရိပဒါလမ်းစဉ်ကဘာလဲမဂ္ဂင်7ပါးပြောပါရဲ့ရဲ့မဂ္ဂင်7ပါးပါလဲဟုတ်ပြီဒီပိဋကတ်တွေမခေဘူးရတယ်မဂ္ဂင်7ပါးကဲရေတ္တန်1တမ္မာဒိဋ္ဌိ နှစ်သမ္မာသင်္ကပ္ပသုံးသမ္မာဝါစာလေးသမ္မန္တငါးသမ္မာဇီဝ6သမ္မာဝါယမ9 10သမ္မာသမာဓိရတယ်မှန်လားအဲ့ဒီစစ်ပါးကိုကျေးဇူးရှင်မာစီဆရာတော်ဘုရားကြီးကဘာသာပြန်ထတယ်ဆိုမှန်စွာမြင်သည့်ကြံမိမှန်ကန် မှန်စွာမြင်သည်ကြံမိမှန်ကန်မှန်စွာပြောပြုရှာမှုလမ်းမှန်မှန်စွာပြောပြုရှာမှုလမ်းမှန်မှန်စွာကြောင့်ကြမယမှန်ကန်မှန်စွာကြောင့်ကြမယမှန်ကန် သူဆိုင်ကရှိရမယ်လမ်းမှန်သူဆိုင်ကရှိရမယ်လမ်းမှန်မှန်စွာမြင်သည့်ကြံမိမှန်ကန်မှန်စွာပြောပြုရှာမှုလမ်းမှန်မှန်စွာကြောင့်ကြမရမှန်ကန် သူဆိုင်ကရှိရမလားမောင်မကင်ရှိပါမာသီဆရာတော်ကြီးဘာသာပြန်သွားမှန်စွာမြင်သည်ဗာမကင်လေသမာဓိဋ္ဌိကြံမိမှန်ကသမာသင်္ကပ္ပမှန်စွာပြောမှန်စွာပြု ဟောကမ္မကမ္မန္တမကွာတက်မွေးရှာဖွေတယ်ဟုတ်ပြီမန်စွာကြောင့်ကြတမဝါယမမန်စွာအမှတ်ရသမာတတိမန်စွာစူးစိုက်တည်ကြည်တယ်ဟိုလက်ကင်ရှိပါမှန်ရလားအဲ့ဒီလက်ကင်ရှိပါတဲ့မှာဒီ မှန်စွာပြောဆိုတာနဲ့ပတ်သက်ပြီးတော့ဒီတမ္မာဝါစာနဲ့မိစ္ဆာဝါစာခွဲတန်းလေးဆိုကြည့်အောင်မုတာပိတုဖရုတံဖာဤလေးပြာမိစ္ဆာဝါစာတိမုတာပိတုဖရုတံဖာဤလေးပြာ မိစ္ဆာဝါစာရိမုတာပိတုဖရုတံဖာဤလေးပြာမိစ္ဆာဝါစာရိမုတာဆိုတာဘာလို့လိန်ပြောတာမုတာဝါဒပိတုဆိုတာပိတုနာဝါစာညညွတ်နေတဲ့ချစ်ခင်နေတဲ့ပုဂ္ဂိုလ်များကိုကိုယ်သွားအောင်ဂုံတိုက်တာ မှန်လားဖရုဒဝါစာဆိုတာလွှခဲ့သို့ကြမ်းတမ်းတယ်လွှနေဖြတ်လိုက်တယ်လို့ပဲတဲ့ကြမ်းတမ်းတယ်အဲ့ဒါဖရုဒဝါစာကြမ်းတမ်းသောစကားဆေးတိုင်းထွာတဲ့စကားတန်ဖပလာပတွားတော့အနှစ်မရှိတဲ့နော်အဲစကားဘာမှအကျိုးမရှိတဲ့စကားတွေတော်စကားတောင်စကား ကန္တာဤပုံပြင်စကားနော်အဲ့ဒီကနေရောလာတော့တာပေါ့အတင်းဖြင်းစကားရောပါရောပေါ့နော်အဲ့လိုရောလာတာမကောက်ဘူးနော်အဲ့ဒါက၄မျိုးကို ပြောရင်ဝါသာရီ မိစ္ဆာဝါစာ၄မျိုးကိုရှောင်ကျင်လို့ရှိရင်ဘာဖြစ်တယ်လဲသမ္မာဝါစာမှန်သောစကားဖြစ်တယ်နော်မှန်သောပြောဆိုခြင်းဖြစ်တယ်မှုသားမပြောဘဲနေခြင်းဒါမှမဟုတ်မှန်ကန်ကျိုးရှိတဲ့စကားကိုပြောဆိုခြင်းသမ္မာဝါစာခုံချောတဲ့စကားကိုပြောခြင်းမှရှောင်ခြင်းဒါမှမဟုတ်ညီညွတ်ချမ်းသာတဲ့စကားကိုပြောဆိုခြင်း ကြံတန်ရိုင်းပြဆဲရတဲ့စကားကိုပြောဆိုခြင်းမှရှောင်ကျင်ခြင်းဒါမှမဟုတ်ယဉ်ကျေးတိမ်မွေ့တဲ့စကားကိုပြောဆိုခြင်းအနစ်မဲ့ကင်းတဲ့စကားကိုပြောဆိုခြင်းမှရှောင်ကျင်ခြင်းဒါမှမဟုတ်အနစ်ပါရအဓိပ္ပာယ်ရှိတဲ့အကျိုးရှိတဲ့စကားမျိုးကိုပြောဆိုခြင်းအဲ့ဒါပါတယ်တော့ တမ္မာဝါစာဘုရားတို့တတ္တခိုးမှုကာမေတုအမှုမိစ္ဆာကံတတ္တခိုးမှုကာမေတုအမှုမိစ္ဆာကံတတ္တခိုးမှုကာမေတုအမှုမိစ္ဆာကံအတ္တတ္တဆိုတာပါဏာတိပါဒပေါ့နော် ခိုးတယ်ဆိုတော့အာရိဏဒါနာကာမေတုဆိုတာလေကာမေတုမိစ္ဆာစာရဆိုတဲ့အကျင့်တွေကိုကျင့်ရင်မိစ္ဆာကမ္မန္တာဘာကမ္မန္တာမာသောပြုလုပ်မှုတနည်းကာယဒုစရိုက်၃ပါးမကောင်းတဲ့ပြင်ပြုတဲ့ကာယကံ၃ပါးဒါတွေပြုရင်မကောင်းမှုအကုသိုလ်ဖြစ်တယ်ဟောဆိုကြအောင်တတ်ခိုးကာမေ ရှောင်ခြင်းနေမတ်လေတမ္မာကံတခုကာမေရှောင်ခြင်းနေမတ်လေတမ္မာကံအဲ့တတ္တာကိုရှောင်ခြင်းနဲ့ခိုးတာကိုရှောင်ခြင်းနဲ့ကာမေစုမိစ္ဆာသာရအကျင့်တွေကိုရှောင်ခြင်းနဲ့ဆိုရင်အဲ့ဒါတမ္မာကမ္မန္တာဖြစ်တယ်မသတ်ဘူးတတ္တဝါတွေချမ်းသာရာချမ်းသာကြောင်း ပြုလုပ်တယ်ကူညီတယ်ကဲတင်တယ်ဟောမခိုးဘူးသူများပစ္စည်းတွေမခိုးဘူးအမိမိမိသားစုနဲ့တကွာမိတ်ဆွေပေါင်းတင်အဲမိမိရရဒေသအဲ့ဒါဘာဝနေရရှိရေးအလုပ်တွေကိုဆောင်ရွက်ပေးတယ်ကာမေသူမိစ္ဆာသာရသူသားမယားတွေကိုမပြစ်မှားဘူးအဲ့ဒီလုပ်တယ်မှာကာကွယ်ဆောင်ရှောက်ပေးတယ် မကြပါစို့အင်းကာကွယ်ဆောင်ရှောက်ပေးတယ်အဲ့လိုဘဝမျိုးတွေကိုရောက်မသွားရလေအောင်အဲ့ဒါအဲပြုစုဆောင်ရှောက်ပေးတယ်မှားရနေတဲ့ဒုက္ခရောက်နေတဲ့မျိုးသမီးတွေမျိုးသားတွေကို လမ်းမှန်ပေါ်ရောက်သွားအောင်ကဲတင်ပေးတယ်ဆောင်းလျှောက်ပေးတယ်ကုညီပေးတယ်ဆိုပါတော့အဲ့ဒီလိုမျိုးကပါလေတမ္မာကမ္မန္တာအဲ့ နှစ်မျိုးဒီအဲ့ဒါဒီတမ္မာဝါစာနဲ့တမ္မာကမ္မန္တမိစ္ဆာဝါစာနဲ့မိစ္ဆာကမ္မန္တမှန်လားကာယဒုစရိုက်ဝစီဒုစရိုက်အဲဝစီဒုစရိုက်ကာယဒုစရိုက်ဒီလိုခွဲကြပြီးမှတ်ထားရမယ်ကဲဆိုကြအောင်လို့တရားမဲ့စွာပစ္စည်းရှာမိစ္ဆာအာဇီဝ တရားမဲ့ကွာပစ္စည်းရှာမိစ္ဆာအာဇီဝတရားမဲ့ကွာပစ္စည်းရှာမိစ္ဆာအာဇီဝတရားမဲ့တယ်ဆိုတော့မတရားပစ္စည်းရှာတာကိုဘာခေါ်တော့မိစ္ဆာအာဇီဝမတရားပစ္စည်းရှာနော်မတရားပစ္စည်းရှာတယ်ဆိုတာသောသောကာယဒုစရိုက်၃ပါးဝစီဒုစရိုက် လေးပါးတွေကို ကျူးလွန်ပြီးတော့အသက်မွေးဝမ်းကြောင်းလုပ်နေတာနော်တတ်ပြီးအဲဒီစီဥစ္စာရှားတယ်နော်ခိုးပြီးဒီစီဥစ္စာရှားတယ်သူသားမယားတွေလွန်ကျူးပြီးဒီစီဥစ္စာရှားတယ်နော်ရိညာပြီးဒီစီဥစ္စာရှားတယ်ခုံချောပြီးဒီစီဥစ္စာရှားတယ်အဲတခါဆဲရည်တိုင်းသွားပြီးဒီစီဥစ္စာရှားတယ်အနှစ်မပါတဲ့စကားတွေဒိဗေမဲ့စကားတွေပြောဆိုပြီးတော့ဒီစီဥစ္စာရှားတယ် အဲ့ဒါပါတယ်တော့မိစ္ဆာအာဒီဝနောက်ဆိုရင်ရိပ်မိပါပြီဆိုရအောင်တရားမကွာပစ္စည်းရှာသမ္မာအာဒီဝတရားမကွာပစ္စည်းရှာသမ္မာအာဒီဝတရားမကွာပဲနဲ့ပစ္စည်းရှာတယ်တရားနဲ့အညီနော်ပစ္စည်းရှာတယ် အဲလိုကောင်းသောကုံသွဲခြင်းကောင်းသောလေလုတ်ခြင်းစတယ်ပေါ့လေဒီလိုဒုစရိုက်အပြစ်တွေကိုရှောင်ကျင်ပြီးတော့အဲ့ဒါမှန်မှန်ကန်ကန်သူတစ်ပါးတွေကိုလေမထိခိုက်စေဘဲနဲ့ကိုယ်အတွက်ပစ္စည်းဥစ္စာရအောင်ရှာဖွေလောက်ကင်ခြင်းကိုသက်မွေးခြင်းကိုဘာခေါ်တယ်။သမ္မာအာဇီဝမကင်။သမ္မာဝါစာရဲ့သမ္မာကမ္မန္တရဲ့သမ္မာအာဇီဝရဲ့ ဒီမက္ခင်၃မျိုးကိုသီလမက္ခင်သီလခန္ဓာမက္ခင်ကသီလမက္ခင်ဒါမက္ခင်လေသီလမက္ခင်ဒါလေးလည်းမှတ်ထားဖို့သီလမက္ခင်နောက်ပြီးတော့တမာရိမက္ခင်ပိုင်းသွားတော့နံပါတ်၄ပါရဲ့အဲတမ္မာဝါယာမပါတယ်တော့တမ္မာဝါယာမကိုဘာသာပြန်ရင် မှန်စွာအားထုတ်ခြင်းဗာလဲမှန်စွာအားထုတ်တာဘယ်ဟာတွေလဲပြဆိုကုသိုလ်ဆိုင်ရာအားထုတ်တာတမ္မာဝါယမကုသိုလ်ဆိုင်ရာအားထုတ်တာတမ္မာဝါယမကုသိုလ်ဆိုင်ရာအားထုတ်တာတမ္မာဝါယမ ဓမ္မဝါယာမကိုတိုက်ရိုက်အဓိပ္ပာယ်မိအောင်တူတူပြောပါဆိုရင်ကုသိုလ်ရေးဆိုင်ရာအလုပ်မှန်သမျှတွေကိုအာထုတ်လုပ်ကင်တာပါလေဒါနာအလုပ်တွေလုပ်တာဓမ္မဝါယာမသီလအကျင့်တွေကျင့်တာဟိုဘာဝနာတရားတွေပွားတာဟုတ်ပြီကဲဆိုမယ်အကုဘေယံမဖြစ်ရန်ဤတံအာထုတ်ကြအကုဘေယံ မဖြစ်ရန်ဤတန်အားထုတ်ကြအကုပေယံမဖြစ်ရန်ဤတန်အားထုတ်ကြပြုပြီးသောအကုသိုလ်တွေကိုပယ်နိုင်အောင်မပြုသေးတဲ့မဖြစ်ပေါ်လာသေးတဲ့အကုသိုလ်တွေကိုဖြစ်ခွင့်မရအောင်အဲ့ဒါအာထုတ်တာကိုတမ္မာဝါယမဆိုကြအောင်ဆိုကုသဖြစ်ရန် တိပွားယံဒီတံအာထုတ်ကြကုပစ်ပွားယံတိပွားယံအကုပစ်ဖြစ်ယံတိပွားယံဒီတံအာထုတ်ကြကုပစ်ဖြစ်ယံတိပွားယံဒီတံအာထုတ်ကြကုသဆိုတာကုသိုလ်အသစ်တွေနော်ကိုအဟောင်းပါဘူး ကိုမပြုတ်ဘူးသေးမဖြစ်ဘူးသေးတဲ့ကုသိုလ်တွေဖြစ်အောင်ဝိပဿနာဉာဏ်နဲ့မဲ့ဉာဏ်ဖူဉာဏ်နဲ့ကိုယ်တဏ္ဍာမှာမဖြစ်ဘူးသေးဘူးအဲ့ဒီမဖြစ်ဘူးသေးတဲ့ဟာတွေဖြစ်အောင်အာထုတ်တာလေနာမဝါယမကိုယ်တဏ္ဍာမှာဖြစ်ပေါ်ပြီးတာကုသိုလ်တရားတွေကုသိုလ်ဝတ်တွေဖရာရှိခိုးတဲ့ကုသိုလ်ဝတ်တွေဟောလာမေတ္တာပို့တဲ့ကုသိုလ်ဝတ်တွေအဲဝိပဿနာတရားအာထုတ်တဲ့ကုသိုလ်ဝတ်တွေဆွမ်းလောင်းလို့တဲ့ကုသိုလ်ဝတ်တွေနော်အဲ့ဒီဝတ်တွေကိုမပြတ်မကွက်ရအောင်လို့ တည်ထားရအောင်လို့နေတိုင်းနေတိုင်းလာတိုင်းလာတိုင်းနှစ်တိုင်းနှစ်တိုင်းပြုလုပ်နေတာလည်းပဲတမ္မာဝါယမမှန်လားအဖြစ်ပြီးသားကုသိုလ်တရားတွေအပရစေတနာပွားရလေအောင်ဟုတ်လားအကုသိုလ်တွေတိုးတက်ပြန့်ပွားရလေအောင်အဲ့ဒါအဲသာဂနုဒတိလောက်တာပြီကိုပြုတာတဲ့ကုသိုလ်တွေသူများတွေရအောင်ပฏิဒါနအဲလောက်တာပြီနော်အမျှဝေတာတွေပေါ့လေနော် အဲ့လိုလုပ်တယ်လည်းပဲဘာလုပ်တဲ့တော့တမ္မာဝါယမဖြစ်ပြီးသားအကုသိုလ်ပယ်ရန်မဖြစ်သေးတဲ့အကုသိုလ်ဖြစ်ခွင့်မရရန်ဖြစ်ပြီးသားကုသိုလ်တွေတည်တံ့ပွားများရန်မဖြစ်သေးတဲ့ကုသိုလ်အသစ်တွေဖြစ်ပေါ်လာရန်အာထုတ်တာပါလေတမ္မာဝါယမဒါလည်းမှတ်ထားလိုက်ဦးဒါအခုဘုန်းကြီးပြောနေတာစာသဘောအတိတ်ပဲတွေပြောနေတာနော်အဲဆိုကြအောင်ဆို ကိုမူရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုမူရာဖြစ်တိုင်းမှာမှန်စွာသိရမည်တရားယောဂီတွေဒါတွေကတော့ဆောင်းပုတ်ဟောင်းနေပါရနေပါပြီရပြီးသားတယ်နော်အဲကိုမူရာတွေဖြစ်တိုင်းဖြစ်တိုင်းမှန်စွာသိအောင်အားထုတ်တယ်။သွားရင်သွားတယ်ရရင်ရတဲ့တိုင်းတိုင်းနဲ့လျောက်ရင်လျောက်တယ်။ ကိုရင်ကိုရဲဆက်ရင်ဆက်နေဖောင်းရင်ဖောင်းနေပင်းရင်ပင်းနေလှုပ်ရင်လှုပ်တယ်ရင်းရင်ရင်းနေကိုရင်ကိုနေကိုရင်ကိုတယ်ကိုနဲ့ဆက်ဆက်တဲ့အမှုရာမှန်တယ်မြဘာမှမကြံရအောင်တတိပြုပြီးရှုမှတ်ပြီးတော့သိမြင်နေတဲ့အလုပ်ဒီကာယ ानु ပဒနာတတိပဒံဟာတတိပဒံလို့သို့စိတ်အမှုရာဖြစ်တိုင်းမှာမှန်စွာသိရမည်စိတ်အမှုရာဖြစ်တိုင်းမှာ မှန်စွာသိရမည်တရားရှိမှရင်စိတ်တွေအားထွက်ထွက်မသွားဘူးလားထွက်ထွက်သွားတဲ့စိတ်တွေကိုထွက်သွားတော့မသိဘူးပေါ့နောက်ထွက်သွားလို့တော်တော်လေးကြာမှသိသိတော့ဘယ်လိုမှတ်စိတ်ထွက်တယ်စိတ်ထွက်တယ်စိတ်ကူးရယ်စိတ်ကူးတယ်စိတ်ကူးရယ်စဉ်းစားရယ်စဉ်းစားတယ်စဉ်းစားတယ်အိမ်ရောက်ရယ်အိမ်ရောက်တယ်ရောက်တယ်ဈေးရောက်ရယ်ရောက်တယ်ရောက်တယ်မှတ်ရတာပေါ့မှတ်ရဘူးလားမှတ်ရတယ် စိတ်ထဲပေါ်တာမှန်တယ်မြအကုန်လုံးရှုမှတ်နေတာပါတော့စိတ်ဓာနုပဒနာသတိပ္ပဏစိတ်ထဲပေါ်တာမှန်တယ်မြအပြည့်ကိုအကုန်လုံးရှုမှတ်တာစိတ်ဓာနုပဒနာသတိပ္ပဏလောက်သလိုရှိရင်သဘောပါလို့ပါပြီကဲဆိုကောင်းဆိုးလက်ပါဝေဒနာပေါ်တာသိရမည်ကောင်းဆိုးလက်ပါဝေဒနာ သောတာတိယမိကောင်းဆိုတာဘာလို့ဒုက္ခဝေဒနာဆိုးဆိုတာဒုက္ခဝေဒနာအလတ်ဆိုတော့ဥပ္ပခဝေဒနာအဲ့သုံးမျိုးပေါ်တိုင်းပေါ်တိုင်းပေါ်ရာပေါ်ရာကိုသိအောင်မှတ်ရမယ်မှန်လားအဲ့လိုမှတ်နေတာကိုဘာသတိပဋ္ဌာန်လဲဝေဒနာနုပဒနာသတိပဋ္ဌာန်ဘာသတိပဋ္ဌာန်လို့သို့သဘောတရား ထင်ပေါ်ညပိုင်ခြားသိရမည်သဘောတရားထင်ပေါ်ညပိုင်ခြားသိရမည်သဘောတရားတွေထင်တိုင်းပေါ်တိုင်းပိုင်းခြားပိုင်းခြားပြီးတော့ပြီးအောင်မှတ်ပါအဲဖောက်ပြန်တဲ့သဘောပေါ်ရင်ပြီးအောင်မှတ်ပြီးရင်ဘူးတယ်အေးရင်အေးတယ် ဟုတ်လားအဲသဘောတရားတွေပေါ့ပူတဲ့အခါကျတော့ပူတဲ့ရုပ်ပေါ့ပြီးတော့ပြီးတဲ့ရုပ်မှန်လားအဲ့တော့စားရတော့ဝဆိုပြတဲ့ရုပ်မစားရတော့ဆာလောင်ပြီးအဲ့ဒါပြင်ပန်းနေတဲ့ရုပ်အဲ့ဒါဖောက်ပြန်သလားမဖောက်ပြန်ဘူးလားမစားရတော့စားတယ်ဘယ်လိုမှတ် စားတယ်စားတယ်စားကြတယ်စားကြတယ်ပေါ့ဟုတ်လားစားရတော့ဝါနော်ဤတယ်နှုံးတယ်နော်အဲတချို့ယောဂီတွေကပြောမစားရခင်တော့လေဟာနှုံးကြီးဗျာတရားမရတာမကောင်းစားပြီးပြန်တော့လေဤနှုံးကြီးဗျာမှတ်လို့မကောင်းဘူးပြစားလို့လည်းမှတ်မကောင်းမစားလို့လည်းမှတ်မကောင်းဘူးဆိုတဲ့မကောင်းတဲ့ဘက်ကလိုက်နေတာဟုတ်နော် အင်းမစားရတော့လဲစားလုံးတော့မမနိုင်ဘူးလေစားပြီးတော့လည်းဤနှုံးနေတာနဲ့ဟိုဘက်လူလိုက်ဒီဘက်လိမ့်လိုက်အင်းအင်းလည်းဖြစ်နေတာအဲ့ရတယ်မဟုတ်လားအဲ့လိုဆိုရတယ်ဟမ်းမကြဘူးနော်အေးအဲ့ဒါကြောင့်စားရတော့တမျိုးမစားရတော့တမျိုးထောက်ပြန်လာပါလေရုပ်မလေးပူတော့တမျိုးအေးတော့တမျိုးထောက်ပြန်လာပါလေရုပ်ဝရင်ပူတယ်အေးရင်အေးတယ်စားရင်စားတယ်ဝရင်ဝတယ်အေးရင်အေးတယ်စသည်မမှတ်ရဘူးလား အေးစိတ်ကြောင့်လည်းရုပ်တရားမျိုးမျိုးဖောက်ပြန်နေတာပဲနော်အဲဖောက်ပြန်တဲ့သဘောတွေပေါ်တိုင်းပေါ်တိုင်းဘယ်လိုမရသူပေါ်တဲ့သဘောတိုင်းမာခံစားတဲ့သဘောနော်ကောင်းတဲ့အာခံစားတာမကောင်းတာခံစားတာယူလေးသိနေတာမတ်ဖို့ကြောင်းကြဆိုင်တဲ့သဘောနော်ကြောင်းကြဆိုင်တဲ့စိတ်ဆိုတဲ့အာထုတ်တဲ့ပြုပြင်တဲ့ဆိုတဲ့သဘောနော်မှတ်သားတဲ့သဘောတိတိတိတိနေတဲ့သဘော အဲ့ဒါခန္ဓာ၅ပါးသဘောတရားတွေသင်ရှားရင်သူပေါ်တဲ့သင်ရှားတဲ့အတိုင်းဘာလို့ရမာရှိမှတ်တဲ့သဘောပေါ်ပြောက်ပေါ်ပြောက်တော်တွေသိတဲ့သဘောအာထုတ်နေတဲ့သဘောဝမ်းမြောက်ဝမ်းသာဖြစ်နေတဲ့သဘောကိုယ်ရောစိတ်ရောငြိမ်းချမ်းနေတဲ့သဘောဟမ်နောက်ပြီးတော့တည်ငြိမ်နေတဲ့သဘောဟိုးတပည့်တော်ဖြင့်မှတ်တော်မမှတ်ရပါဘူးတရားကဆွဲခေါ်သွားတာ ဖုံးတယ်ပင်တယ်ထိုင်တယ်ထိတယ်၄50ကျင်းအဆူရာဆိုလိုက်ရတယ်နောက်ပိုင်းသူ့အတူမှတ်နေတာတော့တာပါပဲသူ့အတူမှတ်နေတာအသာလေးညိတ်ပြီးတော့လိုက်သွားရတာပဲလို့ဆိုတာဥပ္ပခါသဘောဥပ္ပခါပုစင်သဘောမှန်လားအဲ့ပုစင်သဘောတွေပေါ်ရင်ဟောတဲ့သဘောအတိုင်းပါလေရှုမှတ်ရတယ်အဲ့သဘောတရားထင်ပေါ်ညာပိုင်းခြားတရားမြည်မှန်လားအဲ့ဒါကအဲ့ဒါဘာဘုအဲဘာတရားလဲတမ္မာ ပတိမကင်ဘာမကင်တော့သောသောအာထုတ်တာကသမ္မာဝါယမမကင်မှန်လားဆိုရအောင်သမထဇံဝိပဇံနှစ်တန်ကွဲပြားသည်သမထဇံဝိပဇံနှစ်တန်ကွဲပြားသည်ဇံဆိုတဲ့စကားပြောလိုက်ရင်ဟို ရေပေါ်ရအများသောဗုဒ္ဓဘာသာတွေကကောင်းငင်ကိုသင်္ကန်းလေးလွတ်လွတ်လပ်လပ်နဲ့ပြန်သွားတာဇံပြန်နေဇံဆိုတာသူတို့အဲ့ဒါသွားအဲ့ဒါဇံပြန်တာမဟုတ်ဘူးအဘိညာဉ်နဲ့အဲ့ဒါပြန်သွားတာမှန်လားကဲဇံရပါတော့ဆိုတော့သမထဇံရဝိပဿနာဇံရနှမျိုးရှိတယ်ဘယ်လိုဇံခေါ်လဲဆိုတော့ကဲဆိုစူဆိုင်သမှုကာယေရှုဇံဟုခေါ်သည် စူးစိုက်သမှုကာယေစုဇံဟုခေါ်သည်စူးစိုက်သမှုကာယေစုဇံဟုခေါ်သည်ဒီတရားအာယုံမှာတတိစိတ်စိုက်ထားပြီးတော့ကပ်ပြီးတော့တခါတည်းပြီးကြွားမသွားအောင်လွတ်မသွားအောင်ရှုနေတဲ့သဘောကလည်းဇာဟုတ်လား အာနာပါနာဖတ်တဲ့ဝင်တဲ့နှမျိုးတဲ့ဒါမှမဟုတ်အာလုံးတ attva တွေချမ်းသာကြပါစေဘေးကင်းကြပါစေတဲ့တ attva ပညာအာယုံပြုပြီးချမ်းသာဆိုတဲ့ဇေလိုတဲ့မေတ္တာစိတ်တစ်မျိုးတဲ့ပွားနော်အဲအဲ့လိုအာနာပါနာတစ်မျိုးတဲ့ရှိတယ်မေတ္တာတစ်မျိုးတဲ့ရှိတယ်ဟိုပူဇော်ထုခံတဲ့ဘုရားပူဇော်ထုခံတဲ့ဘုရားတော်ဘဂဝါတိပိအရဟံတော်ဘဂဝါတိပိအရဟံပူဇော်ထုခံတဲ့ဘုရားပူဇော်ထုခံတဲ့ဘုရားဒါပြန်ဗုဒ္ဓနုဒတိပေါ့အဲ့လိုအာယုံတစ်ခုထဲမှာစူးစိုက်ပြီး ရှုနေတယ်ကပ်ပြီးတင်းနေတယ်ဆိုရင်ဒါသမထဇာဘာသာလို့သမထဘယ်နှပါးလဲ40သမထ40ရှိတယ်နော်အဲ့ဒီ40လုံးဘုန်းကြီးကမပြောပါဘူးသဘောလောက်ပြောတာနော်အဲ့ဒါသမထဇာနဲ့ဆိုတင်းငင်ယုံမြရှုနေက သမထဇံခေါ်သည်တင်းငင်ယုံမြရှုနေက သမထသံခေါ်သည်အဲအာယုံတစ်ခုထဲမှာတင်းငြိမ်ယုံလေးတယ်ရှုနေတဲ့သံကိုပါမှတ်တာနော်လက္ခဏာ3ရပ်ရှုတိမဝိပဿံခေါ်သည်လက္ခဏာ3ရပ်ရှုတိမဝိပဿံခေါ်သည်လက္ခဏာ3ရပ်ရှုတိမ ဝိပဿံခေါ်သည်လက္ခဏာ၃ရပ်ကပါတော့အနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တတွေကိုသိရအောင်လို့ရှုတဲ့မှတ်တဲ့ဇံကိုတော့ဝိပဿနာဇံခုယောဂီတွေဘာဇံဝင်စားလားအေးရှုမှတ်နေတာဝိပဿနာဇံဝင်စားနေတာဗောမှန်လားအေးဖုံးနေပိနေထိုင်နေထိတွေကြွတယ်လှမ်းနေချတယ်စသည်နဲ့ရှုနေတာနော် ကျွေးရှင်ဖောင်းတာရောဖောင်းတယ်လို့သိတာရောတစုံပေါ်ပြီးပြရပိန်တာရောပိန်တယ်လို့မှတ်သိတာရောတစုံပေါ်ပြီးပြရဒီလိုပေါ့ဗျာနော်ပူတာရောပူတယ်လို့သိတာရောတစုံပေါ်ပြီးပြရအဲ့လိုပေါ်ပြီးပြောက်ပေါ်ပြီးပြောက်တဲ့တရားတွေနှိမ့်ဆက်နေတော့ဆင်းရဲတယ်အဲ့ဒါတွေကအတ္တကောင်ငါကောင်မဟုတ်သဘောသတ္တမြဖြစ်တာပဲဆိုတော့အနတ္တမမြဲတာကအနိစ္စဆင်းရဲတာကဒုက္ခ အတ္တကောင်ငါကောင်မဟုတ်ဘူးဆိုတာကအနတ္တမှန်လားအဲ့ဒီလက္ခဏာသုံးပါးသိအောင်ရှုတာပါတယ်ဝိပဿနာကဆိုခဏိကဥပ္ပစာအပ္ပနာသုံးပြသမာဓိခဏိကဥပ္ပစာအပ္ပနာသုံးပြသမာဓိကွယ်ပြားသည်သုံးပြ သမာဓိကွယ်ပြားသည်ခဏိကဥပဇာအပ္ပနာသုံးပြာသမာဓိကွယ်ပြားသည်အေးအခုပေါ်တိုင်းပေါ်တိုင်းမပြရှိမှတ်နေတော့လွတ်ထွက်သွားတာမရှိဘဲနဲ့ဟိုဘက်ကပေါ်တဲ့အာယုံကသာပြောင်းလဲရှိတယ်မှတ်သိတဲ့တတိကတော့လွတ်သွားတာကိုမရှိဘူးပေါ်တိုင်းပေါ်တိုင်းအကုန်လုံးမှတ်သိနေရင်စိတ်ကလေးငြိမ်ပါတယ်ဆိုတာဝိပဿနာခဏိကသမာဓိခေါ်တယ်ဟောအဲဒါရကံဒီ အဲဖြစ်ပေါ်လာတဲ့တမာတိမျိုးကိုတော့အဲ့ဒါဥပ္ပစာတမာတိခေါ်တယ်နော်ဝိတဝိသရာပိတိတုကဧကကဒါစတဲ့ဇံဃာပါမျိုးဇံဃာပါတွေကိုယ်တဏ္ဍမှာထင်ရှားလာပြီအဲ့ဒီထဲမှာစိတ်ကလေးကစူးဝင်ပြနေပြီဆိုရင်တော့အပ္ပနာတမာတိလို့ခေါ်တယ်နော်အဝိပမနာအတုတ္တကခဏိကတမာတိရလျင်ပဲဉာဏ်ဖြစ်ပါပြီဉာဏ်ဖြစ်လောက်တဲ့အဲတမာတိအားရှိနေပါပြီနော်မှန်လားအဲ့ဒါက သမ္မာဝါယမသမ္မာတတိသမ္မာသမာဓိသုံးမျိုးကိုဗာမဲ့ခင်လဲသမာဓိမဲ့ခင်သမာဓိခန္ဓာမဲ့ခင်ကသမာဓိအစုမဲ့ခင်မှန်လားအဲ့တော့သမာဓိဋ္ဌိဆိုတာလေးအတွေ့ရအောင်မယ်သမာဓိဋ္ဌိဆိုတာကဘာလဲမှန်သွားမြင်ခြင်းနော်ဟောင်းနေပိန်နေထိုင်နေတိတဲ့စသည်တဲ့ရှုနေတဲ့အခါရှုတိုင်းရှုတိုင်းမှတ်တိုင်းမှတ်တိုင်းရှုရတဲ့အာယုံရောအဲ ရှုမှတ်တဲ့တတိယပေါ်ပြီးပျောက်ပျောက်နေတော့မမြဲမမြဲတဲ့တရားတွေထပ်တလဲလဲနှိမ့်ဆက်နေတော့မြင်တယ်မှလည်းဆင်းရဲကြားတယ်မှလည်းဆင်းရဲနားတယ်စားတယ်တွေ့ထိတယ်စိတ်ကူးစဉ်းစားကြံစီတယ်မှတ်တိုင်းမှတ်တိုင်းဘာတွေဖြစ်ဆင်းရဲဟောအဲ့ဆင်းရဲတွေကိုသိနေတာဒီဒုက္ခသစ္စာပိုင်းခြားသိတာဘာသိတာတော့အနာပြီးတော့ဆင်းရဲမှန်သိတော့ဒီလိုဆင်းရဲမျိုးတွေကို လိုချင်လားမှန်ရင်မှန်ရင်သမှုရိယသစ္စာပယ်ခြင်းကိစ္စလည်းပြီးတယ်နော် အဲရှုမှတ်စရာအာယုံမောတတိလေးတင်ပြလိုက်တဲ့သမ္မာသင်္ကပ္ပရှုမှတ်နေတဲ့တတိအားထုတ်နေတဲ့သမ္မာဝါယမတည်ကြည်နေတဲ့သမ္မာသမာဓိအဲတော့အမှန်သိလာတဲ့သမ္မာဒိဋ္ဌိဆိုတဲ့မဲ့ခင်၅ပါးနဲ့စောက်တည်ထားတဲ့သီလမပြတ်တော့သမ္မာဝါဒသမ္မာကမ္မနာသမ္မာဇီဝမဲ့ခင်တွေပါပါနေပြီးသားဖြစ်တဲ့အတွက်မှတ်လိုက်တိုင်းမှတ်လိုက်တိုင်းမဲ့ခင်၈ပါးတွေမပွားဘူးလားအဲ့လိုပွားနေတာဟာဝိပဿနာ ပုပ္ပဘာကမဲ့ခင်ပွားတယ်လို့ခေါ်တယ်ဆဲကိုပိုင်းခြားသိနေတဲ့အမှတ် မှတ်တဲ့အခိုက်မှာသမုဒိယပယ်ခြင်းကိစ္စလည်းပြီးတယ်မဲ့ခင်ပွားခြင်းကိစ္စလည်းမပြီးဘူးလားပြီးအေးမရှိမှရင်ဖြစ်ပေါ်လာနိုင်တဲ့လောဘနဲ့ဒေါသတွေဖြစ်ခွင့်မရပဲငြိမ့်ငြိမ့်သွားတာပါလေနိရောဓစိုက်တာတကယ်ကနိရောဓဟောနိရောဓစိုက်ခြင်းကိစ္စလည်းပြီးတယ်ဒါဝိပဿနာမဲ့ခင်ပွားရင်ဝိပဿနာယောဂီတွေတွေ့ရတဲ့အဲဒီသစ္စာ၄ပါးမှန်လား အေးဒုက္ခမြင်တာကျွန်းသစ္စာမှန်စွာသိမှုပြီးဆိုတဲ့သစ္စာလေးပါးတွေကိုဒုက္ခဉာဏ်ဒုက္ခသမှုရိဉာဏ်ဒုက္ခနိရောဓဉာဏ်ဒုက္ခနိရောဓကာမိနိယပฏิပဒါယဉာဏ်ဆိုတဲ့သစ္စာလေးပါးကိုသိတဲ့အသိကိုတမ္မာဒိဋ္ဌိလို့ခေါ်တယ်။ဘာခေါ်လဲ။အေးတမ္မာသင်္ကပ္ပဆိုတာကတော့အဲ့ဒါသူများပျက်စီးရပျက်စီးကြောင်းမကြံစည်ဘူး။သူများဆင်းရဲဆင်းရဲကြောင်းညှင်းဆဲတဲ့ကိစ္စတွေမကြံစည်ဘူး။အဲနောက်ပြီးတော့သူများချမ်းသာကြောင်းလားကြံစည်တယ်။ အဲသူများချမ်းချမ်းသာငြိအကြောင်းကိုသာကြံစီတယ်ကာမကဖျက်မြောက်ကြောင်းတွေကိုသာကြံစီတယ်တရားရဖို့သာကြံစီတယ်ဒီပြင်ကြံစီတယ်မကြံစီဘူးဆိုရင်ဒါတမ္မာသင်္ကပ္ပချမလာအာယုံစီကတတိလေးရောက်အောင်တင်းတင်ပို့ပို့နေတဲ့မှတ်တိုင်းမှတ်တိုင်းတက်တက်သွားတဲ့အာယုံစီကိုပေါ့လေတတိလေးတက်တက်သွားတဲ့သဘောလဲအဘိနိရောပနလက္ခဏာလို့ခေါ်တယ်ရောရည်တွေသိရတယ်တမ္မာသင်္ကပ္ပလက္ခဏာပဲမှန်လား ဒီမေဇိမာတတိပဒါဆိုတာမဂ္ဂင်၈ပါးအကျင့်တရားပါမေဇိမာတတိပဒါဆိုတာသီလသမာဓိပညာအကျင့်တရားပါဆိုတော့မေဇိမာတတိပဒါဆိုတာသီလသမာဓိပညာအကျင့်တရားပါမေဇိမာတတိပဒါဆိုတာသီလသမာဓိပညာအကျင့်တရားပါတဏှာဤတဏှာဤအတွင်းမှာ ကိုလိုအပ်တဲ့တရားကုံအောင်တွန်းဟောရတာဟုတ်နော်ပြောမယ်ဆိုရင်ပြောကြရရင်အရှိကြီးပါပဲအကျယ်သိကျင်တော့မဟာသီဆရာတော်ကြီးဟောတဲ့ဝိပဿနာအဲဗါတဲ့ဓမ္မစစ်တာတရားတော်ကြီးစာဥက္ကုသာဝယ်ဖတ်ကြပြီတော့ဤဓမ္မစကားဗုဒ္ဓနာသုတ်တံဒုတိယပိုင်းတရားတော်ကိုနာကြားရတဲ့ကုသိုလ်စေနာတို့ကြောင့်ဤတရားတော်လာတိုင်းလိုက်လာခြင်းပွားအာထုံနိုင်ရသည်ဖြင့်ဒုက္ခကရနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆောက်ရောက်မြတ်မောင်သူနိုင်ကြပါစေကုန်တည်း ဆိုဤသို့ပြုရာမြတ်ဘုံညာတော်ချမ်းမြဧတိပေမဲ့မီသည်ဆွေသည်ထုတ်ချလမ်းမကောက်ဖဲရောက်ရပါလို့ဘုဒ္ဓဘဝကျင်လေရလေဒုက္ခဗေဒံယမအပ မကောင်းသည်မတွေ့ရပဲ သဗ္ဗဣစ္ဆာမင်္ဂလာကိုကျွဲကတာတိုင်းရစေသောယနေ့ယခုပြုပြုသည်များမြတ်ဘာကကိုမိဘဆရာမျိုးသားဟာနဲ့ကိုမာဆောင်ကြကိုဆောင်နတ်ကအရင်စ၍ရှိသည်များလုံးကုန်ဘုံ37ဖြစ်ဖြစ်သည်များ ဝေနေရတို့ရကြပါစေဘေငါဝေသည်မြာတွေပါတုဟောစေတော်အမြာအမြာအမြာသူတော်မူကြပါကုန်လော